လူမလက်ကတရားဆက်ကြရအောင်အာထာကုဝေယမြတ်ဓမ္မဒုတိယပိုင်းတရားတော်ဘုရားဘာသာဆိုတာလူတိုင်းအတွက်ပါဘုရားဘာသာလူမျိုးတစ်မျိုးတည်းအတွက်ကွက်ပြီးတော့ဘုရားပွင့်လာတာမဟုတ်ဘူး လိုက်နာတဲ့သူမှန်သမျှအကုန်လုံးအကျိုးကျေးဇူးရအောင်ဘုရားဘာသာတော့အမိခံထားတာပဲမလေးလည်းမလေးလားမကျိုးလည်းမကျိုးသားဘူးဆိုရင်တော့အမိခံပေါ့အမိခံဆိုရင်တော့ထူးမြတ်တဲ့တရားတွေမရနိုင်ထူးမြတ်တဲ့တရားတွေရအောင်ကျေးဇူးတော်ရှင်တန်ဃာတော်ဆရာတော်ဘုရားကြီးတွေအစဉ်ဆက်ပေါ့ ခုဒီနေ့ဆိုလို့ရှိရင်ကျေးဇူးတော်ရှင်မဟာဆီဆရာတော်ဘုရားကြီးဒီတော်မူဆရာတော်ဘုရားကြီးတတ္တမရဏီဆရာတော်ဘုရားကြီးချမ်းမြေဆရာတော်ဘုရားကြီးကုံလုံးပေါ့ဆရာတော်သာသနာတို့မြတ်သားဆရာတော်ဘုရားကြီးတို့ဒီလိုရှင်မကြီးဆရာတော်ဘုရားရဲ့နိနာနေတရားပြန်လည်ပြီးတော့သာသနာပြုမိကြအဲ့တော့ဗုဒ္ဓဘာသာဝင် သူတော်စင်များရောဘာသာမတူပေမဲ့တရားဓမ္မတွေလိလာလိုက်စားပြီးတော့ပွားများအားထုတ်နေတဲ့သူရောဒီရှုမှတ်ပွားများတဲ့ဝိပဿနာတရားဆိုတာအကုန်လုံးအတွက်ပါဘယ်ဘာသာဘယ်လူမျိုးအတွက်ကန့်တတ်ထားတာမရှိဘူးလိုက်နာကြိုးစားလို့ရှိရင်အကုန်လုံးအောင်မြင်နိုင်တယ် ချက်ချင်းမအောင်မြင်လည်းပဲအောင်မြင်မှုမျိုးစိတ်ပါသွားတော့လူငယ်ဖြစ်စေလူကြီးဖြစ်စေလူဖြစ်စေရဟန်းဖြစ်စေဒီလိုက်ရှင်ဖြစ်စေပေါ့လူပဲဖြစ်ဖြစ်တိုင်းနာကြိုးစားမယ်ဆိုရင်တိုင်းနာကြိုးစားနိုင်ကြတော့လမ်းမှန်ကိုရှောင်းရင်ရှောင်းနိုင်ကြတော့ဒီစုပါမှာလည်းကြိုးများမယ် တမလုံးမှာလည်းကျင်းများမယ်အဲရှိမှပွားများနေတဲ့ပုဂ္ဂိုလ်ကိုထောက်ပံ့နေကြတယ်အားပေးနေကြတယ်ရုပ်ရှင်တွေလည်းပဲအမတန်ကျင်းများမြတ်စွာဘုရားရဲ့တရားဒေသနာတော်အဓိကဥပဒနာတရားတွေရှိမှပွားများနေတဲ့ပုဂ္ဂိုလ်ဟာ မြတ်စွာဘုရားရဲ့အဆုံးအမသာသနာတော်ကိုလိုက်နာရာရောက်တယ်ရှုမှတ်နေတာသာသနာပြုရာရောက်ပြီသာသနာဆိုတာအဆုံးအမမြတ်စွာဘုရားဆုံးမခဲ့တဲ့သီလသမာဓိပညာဒီဆုံးမတရားတွေလိုက်နာကြည်ကြံကြိုးထုတ်အားထုတ်နေရာရောက်တယ် အစ္ဆတိကသာသနာပေါ့ဘယ်လိုပြောရမလဲအစ္ဆတသာသနာပေါ့ရင်သာသနာဆိုတာကတော့ဘုရားတရားကိုတောင်းဆောက်တာလို့လမ်းခင်းတာလို့ကြွားဟိတာလို့လမ်းသာသနာရေးဆိုင်ရာလုပ်ငန်းတွေအခုမိမိရဲ့တဏ္ဍာမှာသီလသမာဓိပညာတွေတိုးပွားဒုက္ခနေရဲဆိုတာဥစ္စတသာသနာ တွင်းသာရဏပေါ့တွင်းသာရဏကအပြင်သာရဏတဲ့ပုံပြီးတော့အရေးကြီးတာတွင်းသာရဏကိုဒီတိုင်းဒီတိုင်းတရားတွေအားထုတ်နိုင်အောင်တရားတွေပြတ်ပြတ်ရဆောက်ပြီးဆောက်ပြီးရအဲ့လိုရှိမှပွားများနေတဲ့ပုံတွေသူတို့ဘာမှမလုပ်ပါဘူး ဒေါန်တောင်ဘေးရန်အန္တရာယ်ပပျောက်စေလို့ဒီဒီကိုဒီဒီပါကိုပဲရဒီလိုကြရများနေလို့ဝိပဿနာတရားတွေမရှိမှနိုင်တဲ့ပုဂ္ဂိုလ်တွေဒီဒီကိုဒီလူတန်းပူတော်ပူတော်ကြလို့ရှိရင်ထိုက်ရောက်ဆန္ဒမှုတွေတော့ခံရခံရဘုံဆန္ဒရဘုရားဘာသာလည်းပဲ ဇတသာသနာတော့ရေကြီးဆုံးပေါင်းလို့ပေါ့လက်စွာဘုရားရဲ့ဆုံးမနိုင်တာတော့တရားကိုလည်းပူဇော်ရရောက်တယ်တရားကိုလည်းပူဇော်ရရောက်တယ်။ဒါမှတော့ရှင်တဲ့သူကိုလည်းပူဇော်ရရောက်တယ်။ဒါကြောင့်လို့ရှိမှတ်နေတာသာသနာပြုရာရောက်တယ်။ရှိမှတ်နေတာသာသနာပြုရာရောက်ပြီ။ မျက်လုံးအင်းမြလူတော်ကြလူတို့ကြီးမားစွာတရားတော်ရဲ့အားကိုးရပါသက်သာဘုရားရဲ့တရားတော်ကြီးဟာအားထုတ်တဲ့လူတွေမကဟောက်ကန်တဲ့လူတွေကမတန်ကြီးကြီးမားဒီမှာနေတာသာသနာပြုရရောက်ပြီးမျက်လုံးအင်းမြမျက်လုံးအင်းမြလူတော်ကြလူတို့ကြီးမားစွာ နှလုံးသွင်းများဆိုတာရရှိမှနေတဲ့ပုဂ္ဂိုလ်ဟာလောဘဒေါသမောဟဤခိုင်လျောက်ငြိမ်းချမ်းလောဘဒေါသမောဟဤငြိမ်းချမ်းနေတဲ့ပုဂ္ဂိုလ်ကိုမြင်လိုက်ရလို့ရှိရင်အဲဒီအရိဒ္ဓဟာသိချက်မြင်လိုက်တဲ့ဉာဏ်မှာနှလုံးသွင်းပါတယ်ဆိုတာစိတ်ကြီးသွားတာ ဒါလောင်ခါပြီးတော့လောဘဒေါသတွေဖြစ်နေတဲ့ပုဂ္ဂိုလ်ကိုကြည့်လိုက်ရဘာဝိသတိကြောသစ္စာဝိသဒီလိုမျိုးကြောသစ္စာဝိသသိကြရတာပြီးတော့မေတ္တာရရှိမှနေတဲ့မေတ္တာလူတွေလူတွေဖြစ်ခြင်းဒီလိုမျိုးနဲ့ဖြစ်စေလောဘသာဝိသဝိသပေါ့ရရှိမှနေတဲ့ဘောဓောကမောဟတွေ ထိုက်လျောက်ငြိမ်းချမ်းအဲလိုငြိမ်းချမ်းနေတဲ့တန်တငြိမ်းချမ်းတဲ့ပုဂ္ဂိုလ်တွေအဲ့ဒါကိုကြည့်ရလို့ရှင်အဲ့ဒီဓာတ်တွေကြည့်ပြီးတော့မြင်တဲ့လူလည်းပဲမျက်လုံးကြည့်ချမ်းတယ်လောကီကြားရတာဒီဘုရားအဘိဓမ္မာဘဝကံကြား ဒါတော့မြင်လိုက်တဲ့သူကမျက်လုံးကြီးလာပဲစိတ်ထဲမှာအင်းချမ်းသွားဒါဘာကြောင့်လဲဆိုတော့မြတ်ဓမ္မကြောင့်သဒ္ဒနာတရားတွေပေါ်တိုင်းပေါ်တိုင်းရှိမှပွားများနေလို့ရှိတယ်ဒီကိုယ်တိုင်နေအင်းချမ်းတာမဟုတ်ဘူးဒီလိုမြင်တဲ့သူတွေသူ့ကိုယ်တည်းပြောရတယ်အလုံးစိတ်ဝမ်းလည်းအင်းချမ်းအဲ့ဒါဘာကြောင့်လဲဆိုတော့ဝိပဿနာတရားကြောင့်ဘာကြောင့်ပါလဲ ဒီမန္တရာကာလနာပြည်ရာရောက်ပြီးမျိုးလုံးပြလူတော်ကြလူတော်ကြဆိုတာမြတ်စွာဘုရားရဲ့အလိုတော်မြတ်စွာဘုရားလူလားတဲ့လုပ်ငန်းကိုလုပ်နေတဲ့အတွက်ကြောင့်မြတ်စွာဘုရားသဘောအကျဆုံးလုပ်တယ်ပရိနိဗ္ဗာန်တော့မှာမြတ်စွာဘုရားကိုငါးကြီးကနဲ့တည်းနဲ့ပန်းနေနဲ့ပူတော်ကြတယ် နောကနတ်ပန်းဒီနည်းတွေပန်းတယ်လေဟောင်းနဲ့တောင်းနဲ့ဒီတော်လိုက်ကြအဲ့လိုစီပြီးပန်းမှန်တဲ့ကိုယ်ပုံနဲ့မြောင်များစွာပူဇော်တော်လည်းပဲငါဘုရားကိုတကယ်ပူဇော်ရမြောက်သေးဘူး။ငါဘုရားဟောကြားတဲ့တရားကိုလိုက်နာကျင့်ကြံပြီးသူအားထုတ်တဲ့ပုဂ္ဂိုလ်မှငါဘုရားကိုတကယ်ပူဇော်ရရောက်တယ် ကုသိုလ်မရဘူးလို့ပြောတာမဟုတ်ဘူးဒီဆံရဆံရကုသိုလ်ရတာဘယ်နဲ့ဆိုဘုရားရဲ့အလိုတော်ကဘုရားဓမ္မရှင်းသုံးတယ်ဓမ္မပူဇာကိုမြတ်စွာဘုရားအလိုတော်ရှင်းသုံးတယ်အာမိတပူဇာဘာတင်ကံကြောင်းရှိကမ်းမှန်လေးနဲ့ပူဇော်ရတာကုသိုလ်ရပါတယ်ဘုရားကိုပူဇော်တာပဲကုသိုလ်ရအမှန်တန်ကုသိုလ်ကြီးမှာပါ သို့တော်လည်းမြတ်စွာဘုရားအာမိဓပူဇာတွေနဲ့ပူဇော်တာထက်ဓမ္မပူဇာမြတ်စွာဘုရားဟောညွှန်ထားတဲ့တရားသမာဓိပညာတွေပြည့်စုံအောင်ကြိုးစားအားထုတ်နေကြရောညီတွေဟာအဲဓမ္မပူဇာပဲလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်ယဟန်ပဲဖြစ်ဖြစ်ပေါ့မြတ်စွာဘုရားညွှန်ကြားတဲ့အတိုင်းသီလ၄ပါးရှိမှပွားများနေလို့ရှိရင်မြတ်စွာဘုရားရဲ့အလိုတော်ကြ မြတ်စွာဘုရားကိုပူဇော်ရာရောက်တယ်သာသနာပြုရာရောက်တယ်မျက်လုံးအေးမြတဲ့မြတ်စွာဘုရားရဲ့အလိုတော်ကြဓမ္မပူဇာဖြစ်တယ်မျက်လုံးအေးမြလူတော်ကြလူ